သာသနာတော်တက္ကရာ2556ခုနှစ်လူတော်ဟာကောဇာတက္ကရာ1300ခုနှစ်ဝရဝတ္တန္တမူလရာသီဝါကောင်လပြည့်ကျော်14ရက်နေ့ယနေ့ရွှေမင်းဝသာသနာရေးတာတို့ဓမ္မတာဝနာကုသိုလ်ဒုလာရောက်စီပူကြတဲ့ဓမ္မမာမကတ် တရားလူလာကြတဲ့ယောဂီသူတော်စင်များကိုဘုန်းကြီးဓမ္မဒါနတရား လူပေးသူမှာကတော့ဗျာမဝိဟာရတရားတော်ကိုဘုန်းကြီးဓမ္မဒါနတရားလူပေးလူမှာဖြစ်ပါမြတ်သောနေထိုင်ခြင်းဘယ်လိုနေထိုင်ခြင်းလဲအေးဗျာမဝိဟာရဆိုတာမြတ်သောနေထိုင်ခြင်း အဲ့ဒီတရားတော်ကိုဘုန်းကြီးတို့ဓမ္မဒါနတရားအလှပေးလူမှာပါဒါပထမသတင်းပတ်ကစပြီးတော့ဟောထားတဲ့တရားအဆက်ပေါ့မေတ္တာနိတံကရောလောကေတမ္မပါတုဝိတံကရောမေတ္တာနိတံကရောလောကေတမ္မပါတုဒုက္ခံကရောမေတ္တာတိတလရာတိဟိဒုက္ခံတုဖုတိတာပဇာ သောကေတတဝါလေးလေးခိုမီပေါ်လာလောကရကဘာအတွင်း၌မေတ္တာနိတံကရောမေတ္တာအေလူဖွေဖြူပဝင်းဝေလာမင်းကြီးသည်သမ္မာတတဝါတတွေအေးမြစေဟုအတရေရှင်ကကောင်းမွန်စွာဒုက္ခကရောသူလဲဝန္တာငါလဲရှင်ပြုံး နှလုံးစိတ်ဝမ်းနှလုံးစိတ်ဝမ်းလန်းလာရကိုချမ်းသာကိုပြုလျက်ဘာတုရန်လေကင်းဝေးပေးလက်မခအေးရကိုရှွံ့မြအတရေထွန်းပပါစေတည်းမေတ္တာတိတလရံတိမေတ္တာဖွေလျာအေဒဆောင်အယောင်ဝါတို့သည်ဘုဒ္ဓတာဖုံဖုံလွှမ်းထုံမှန်းမလတွေ့ထီအကုန်သော ဇာကဗ္ဗခေပွေပြေပြေ၌ဒီနေများစွာတတ္တဝါတို့သည်ဒုက္ခတုကိုစိတ်ဧကပိယံကွာ၍ဝန္တာတကွာချမ်းသာကြပါစေကုန်တည်းကိုယ်စိတ်နှပြ စေရန်ကွာချမ်းသာကြပါစေသုမေတ္တာနှလုံး ကိုစီသုံးရွှင်ပြုံးကြပါစေမေတ္တာယံသူ ဒေါသမူအပူကင်းပါစေမေတ္တာရေချမ်းကိုယ်စီဖြံ ရွှင်လန်းကြပါစေခန္တီဣမံဒုက္ခန္တိဣယံ ဒေါသအမှန်တွန်းလှန်နိုင်ပါစေန္တီနှလုံးအစဉ်သုံး ရွှင်ပြုံးကြပါစေမေတ္တာရံမေတ္တာတိတလရံတိမေတ္တာဝေမွေလျာအေဒဆောင်ရောင်ဝါတို့သည် ဟုတိတာဖုံဖုံလွှမ်းထုံမှန်းမလားတွေ့ထရကုန်သောပဇာကဗခေပွေအပြေးပြေး၌ဒီနေများစွာတတ္တဝါပေါင်းတို့သည်ဒုက္ခတုကိုစိတ်ဧကဘေးရန်ကွာ၍ဝမ်းသာတကွာချမ်းသာကြပါစေကုန်တည်း ဘက်ကဟောကြားလာခဲ့တဲ့ဗျာမဝိဟာရမြတ်သောနေထိုင်ခြင်းဆိုတဲ့တရားအဆက်ကလေးကိုခွန်ကြီးတို့ဟောပေးဖို့ပါဒီတော့ဘယ်လိုနေထိုင်တဲ့ပုဂ္ဂိုလ်ဟာမြတ်သောနေထိုင်ခြင်းလဲဆိုတော့မေတ္တာကရုဏာမုရိဒာဥပေက္ခာဒီတရား၄ပါးနဲ့နေတဲ့ပုဂ္ဂိုလ်တနည်းအားဖြင့်အလုံးသတ္တဝါရဲ့ပုံမှာမေတ္တာစိတ်လေးဖြန့်ဝေနေတဲ့ပုဂ္ဂိုလ်ဒါမြတ်သောနေထိုင်ခြင်းအာ လုံးတတ္တဝါတွေရဲ့ပုံမှာကရုဏာတရားတွေပွားများနေတဲ့ပုဂ္ဂိုလ်တနာခြင်းကရုဏာတွေပွားများနေတဲ့ပုဂ္ဂိုလ်အာလုံးချမ်းသာတဲ့ပုဂ္ဂိုလ်ပြည့်စုံတဲ့ပုဂ္ဂိုလ်တွေပေါ်မှာမုရိဒာပွားနေတဲ့ပုဂ္ဂိုလ်အာလုံးသောတ attva တွေရဲ့ချမ်းသာဆင်းရဲပေါ်မှာဥပေက္ခထားပြီးပွားနေတဲ့ပုဂ္ဂိုလ်အဲဒီမေတ္တာကရုဏာမုရိဒာဥပေက္ခဆိုတဲ့ဒီဓမ္မဝိဟာရတရား၄ပါး ပွားများနေပြီတဘာဘာပွားများနေပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာဘယ်လိုနေထိုင်တာလဲမြတ်သောနေထိုင်ခြင်းနဲ့မြတ်သောနေထိုင်ခြင်းဒီနေ့ကဘုန်းကြီးတို့ယောဂီများကိုမေတ္တာတရားနဲ့စပ်လို့မေတ္တာတရားတွေပွားများနေတဲ့ပုဂ္ဂိုလ်ဟာမေတ္တာရဲ့အကျိုးဘယ်နှမျိုးလဲလဲ7မျိုး မေတ္တာရဲ့အကျိုး7မျိုးရနိုင်ပုံကိုဝတ္ထုကြောင်းလေးတွေတာရကာလေးတွေနဲ့ဘုန်းကြီးပြောခဲ့ဒီတော့မေတ္တာတရားပွားများတော့မယ်ဆိုရင်ပွားများတဲ့ကံမှာဘုန်းကြီးတို့ဘယ်လိုပုဂ္ဂိုလ်တွေကိုစပြီးတော့ပွားရမလဲဆိုတာလေးသိထားဖို့မလိုအပ်ဘူးလားညာတော်အားဖြင့်မေတ္တာပွားတဲ့အခါမှာအချို့ချို့ပုဂ္ဂိုလ်များကကိုယ်အင်မတန် ခင်မင်တဲ့ပုဂ္ဂိုလ်ချစ်ကြွဝင်တဲ့ပုဂ္ဂိုလ်ကိုအစဆုံးမေတ္တာပွားရမယ်လို့ဒီလိုထင်ထားတယ်တကယ်လို့အဲ့ဒီလိုကိုခင်မင်တဲ့ပုဂ္ဂိုလ်ဒီလိုပုဂ္ဂိုလ်မျိုးကိုအစဆုံးပွားလာရင်မေတ္တာမဟုတ်ပဲနဲ့အဲ့ဒီပုံမှာတဏှာတွေတူပွားပြီးတော့တွားတတ်တယ်ဒါကြောင့်မို့မေတ္တာပွားတော့မယ်ဆိုရင်မိမိကိုယ်ကိုအစဆုံးပွားရတယ်ဘု து ကိုအရင်ဆုံးပွားရတယ် အဟံဒုက္ခိတောဟောမိနိဒုက္ခောတဲ့ငါသည်ချမ်းသာပါစေဆင်းရဲကင်းပါစေကဲမိမိရောချမ်းသာခြင်းသလားမချမ်းသာခြင်းဘူးလားမိမိဆင်းရဲတွေ့ခြင်းသလားဆင်းရဲကင်းခြင်းသလားဒီဒါကြောင့်မို့မိမိကိုယ်ကိုမိမိပထမဦးဆုံးမေတ္တာပွားမိမိကိုယ်ကိုမိမိပထမဦးဆုံးမေတ္တာပွားရနောက်ပြီးတော့ မပွားသင်းတဲ့မေတ္တာမပွားသင်းတဲ့ပုဂ္ဂိုလ်ရှိသေးတယ်မေတ္တာမပွားသင်းတဲ့ပုဂ္ဂိုလ်ဟာလိမ်မတူတဲ့ပုဂ္ဂိုလ်ကိုမေတ္တာမပွားအဲ့ဒီလိမ်မတူတဲ့ပုဂ္ဂိုလ်ကိုမေတ္တာပွားလိုက်ရင်အဲ့ဒီပုဂ္ဂိုလ်ကိုစိုးစိုးကပြောတဲ့အတိုင်းမေတ္တာမဟုတ်ဘဲနဲ့တဏှာပေမတွေဖြစ်နေတတ်တယ်နောက်ပြီးတော့သေဆုံးသွားပြီပုဂ္ဂိုလ်ဘလို့မှမေတ္တာပွားလို့မေတ္တာမရောက်နိုင်အချို့ပုဂ္ဂိုလ်တွေ ပြောလေပြောတာရှိတယ်ကွယ်လွန်သွားကြတဲ့ပုဂ္ဂိုလ်အတွက်ဆရာတော်ဘုရားမေတ္တာလေးပို့ပေးပါမေတ္တာလေးပို့ပေးပါဒီမေတ္တာပို့လို့ရောရောက်ပါမလားမရောက်ဘူးဒါကြောင့်မို့တေဆုံးသွားတဲ့ပုဂ္ဂိုလ်တွေကိုလည်းမေတ္တာမပွားရဘူးတဲ့မပွားရဘူးတဲ့နောက်ပြီးတော့ရှေးဥစွာမေတ္တာမပွားသင့်တဲ့ပုဂ္ဂိုလ်လည်းရှိသေးတယ်ရှေးဥစွာမေတ္တာမပွားသင့်တဲ့ပုဂ္ဂိုလ်ဆိုတာကအပိယ မိမိအမုန်းဆုံးပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်များရှေးဥစွာမေတ္တာမပွားနဲ့ဒီလောက်မုန်းတီးနေတဲ့ပုဂ္ဂိုလ်မေတ္တာပို့လို့ရောက်ပါမလားမရောက်နိုင်ဘူးဒါကြောင့်မို့အပိယမုန်းတဲ့ပုဂ္ဂိုလ်ဒီပုဂ္ဂိုလ်မေတ္တာရှေးဥစွာမပွားနဲ့တဲ့အတိတ်ပိယတိတ်ကိုချစ်တဲ့ပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်ကိုလည်းပဲရှေးဥစွာမေတ္တာမပွားနဲ့ သိချစ်တဲ့ပုဂ္ဂိုလ်မေတ္တာပွားလာရင်သုံးသောကအတိုင်းပဲတဏှာပေမဘက်ကိုရောက်သွားတတ်တယ်။ဒါကြောင့်မို့သိချစ်တဲ့ပုဂ္ဂိုလ်ကိုလည်းပဲရှိဦးစွာမေတ္တာမပွားရဘူးတဲ့။အဲဒီမှာနောက်ပြီးတော့မချစ်မမုန်းအလေအလတ်ဖြစ်တဲ့ပုဂ္ဂိုလ်ရန်သူပုဂ္ဂိုလ်ဒီပုဂ္ဂိုလ်ကြီးဟာရှိဦးစွာမေတ္တာမပွားတဲ့ပုဂ္ဂိုလ်ကြီးဒီတော့ဘယ်လိုပုဂ္ဂိုလ်မျိုးကိုရှိဦးစွာပွားရမလဲဆိုရင်မိမိကိုယ်ကိုဘု து ကိုလည်း ဖြင့်မိမိကိုယ်ကိုပထမဦးဆုံးမေတ္တာပွားမေတ္တာပွားပြီးပြီဆိုမှမိမိကျေးဇူးကြီးမားတဲ့ပုဂ္ဂိုလ်မိဘဆရာသမားတွေဒီပုဂ္ဂိုလ်တွေမေတ္တာပွားမိမိပေါ်မှာကျေးဇူးရှိတဲ့ပုဂ္ဂိုလ်တွေမေတ္တာပွားအဲ့ဒီကနေမှနောက် အစဉ်တိုင်းချစ်တဲ့ပုဂ္ဂိုလ်ပို့ပြီးချစ်တဲ့ပုဂ္ဂိုလ်စသည်ဖြင့်အဲ့ဒီနောက်မှကိုယ့်ရဲ့ယံသူတွေစသည်အဲ့လိုမုန်းတဲ့ပုဂ္ဂိုလ်တွေနောက်ဆုံးမှအစဉ်တိုင်းပွားရတယ်ကိတ္တလေးကိုမှတ်တမ်းလေးတင်ထားကြည့်လိုက် မိမိစယူချစ်သူနောက်ဆိုပို၍ချစ်သူကိုရန်သူပွားမှုစဉ်တိုင်းပင်မိမိစယူချစ်သူနောက်ဆိုပို၍ချစ်သူကို ကိုယံသူပွားမှုစဉ်တိုင်းပင်မိမိသယူချစ်သူနောက်ဆိုပို၍ချစ်သူကိုယံသူပွားမှုစဉ်တိုင်းပင်ဆိုကြည့်ပါ ချစ်သူနောက်ဆိုပို၍ချစ်သူကိုရန်သူပွားမှုစဉ်တိုင်းတင်ချစ်သူနောက်ဆိုချစ်သူနောက်ဆုံးလို့သွားမဆိုနဲ့နော်ချစ်သူနောက်ဆိုတဲ့ မိမိကိုယ်ကိုမိမိပွားပြီးရင်မိမိချစ်တဲ့ပုဂ္ဂိုလ်နောက်ကပွားနောက်ဆိုဒီလိုဆိုတာနောက်ဆုံးမဟုတ်နောက်ဆိုပို၍ချစ်သူအဲ့ဒီရဲ့နောက်မှာမိမိပို၍ချစ်တဲ့ပုဂ္ဂိုလ်ကိုမေတ္တာပွားအဲ့ဒီကနေအစဉ်တိုင်းပေါ့ရှားရန်သူတွေမုန်းတဲ့ပုဂ္ဂိုလ်တွေအဲ့လိုအစဉ်တိုင်းအဲ့ဒီကြမှာပွားကိုယ့်ရဲ့မေတ္တာအခြေခံနေကောင်းကောင်းရပြီဆိုမှမေတ္တာပွားအဲ့ဒီမေတ္တာမှာလည်းပဲဘုန်းကြီးတို့ယောဂီများ မိဘနဲ့သာသမီချစ်တဲ့မေတ္တာ မောင်နဲ့နှမချစ်တဲ့မေတ္တာဇနီးခင်မွန်ချစ်တဲ့မေတ္တာလို့ဒီလိုဇနီးခင်မွန်ချစ်ကြတာကိုလည်းပဲမေတ္တာလို့ပြောကြတယ်လေမောင်နဲ့နှမချစ်တာကိုလည်းမေတ္တာလို့ပြောကြတယ်မိဘနဲ့သာသမီချစ်တာကိုလည်းမေတ္တာလို့ပြောကြတကယ်တော့အဲ့ဒီမေတ္တာမှာမိဘနဲ့သာသမီမောင်နဲ့နှမချစ်တဲ့အချစ်ကဗာမေတ္တာတယ်လေအေးဇနီးခင်မွန်ချစ်တဲ့အချစ်ကမေတ္တာက1500 အဲဒီမှာ1500အရေးအတွက်များလို့နဲ့တူပါရဲ့သူကအမြဲတမ်းပူလောင်တယ်အဲဒီချက်ကပူလောင်တဲ့ချက်တယ်ဒီ920ရှစ်တွင်မေတ္တာကြတော့အေးများတယ်အေးများတဲ့မေတ္တာအဲတော့ဒီ920ရှစ်တွင်မေတ္တာလို့သာပြောရဒီ920ရှစ်တွင်မေတ္တာဘယ်လိုရည်တွက်မလဲဒီမှာရည်တွက်တဲ့အခါကဏ္ဍမှာဒီကျမ်းဂန်များမှာဖွင့်ပြထားပါ ဘုန်းကြီးတို့ကျေးဇူးတော်ရှင်ပါသီဆရာတော်ဘုရားကြီးကဒီဗြဟ္မဝိဟာရတရားတော်ကြီးကိုဆရာတော်ဘုရားကြီးဟာအချိန်ပေါင်းများစွာနဲ့ဟောခဲ့တယ်။ဟောတဲ့အခါမှာလည်းပဲဒီတခတ်တရားမှာဒီတည်င်းပတ်ပေါင်းများစွာဆရာတော်ဘုရားကြီးဟာဒီဗြဟ္မဝိဟာရတရားချဲပြီးတော့ဟောသွားလိုက်တာ။အခုဘုန်းကြီးတို့ကကျေးဇူးတော်ရှင်မာသီဆရာတော်ဘုရားကြီးရဲ့ဒေသနာဉာဏ်ကိုအခြေခံပြီးတော့ဘုန်းကြီးစွမ်းနိုင်သမျှ ဆရာတော်ဘုရားကြီးဟောထားတာလေးတွေကနေပြီးတော့ဘုန်းကြီးစွမ်းနိုင်သမျှဘုန်းကြီးတို့ယောဂီများကိုဘုန်းကြီးကတစ်ဆင့်ပြန်ပြီးတော့ဟောပေးတာအဲတော့ဆရာတော်ဘုရားကြီးက928တွင်မေတ္တာပွားဖို့ကိုတိတံလေးဆရာတော်ဘုရားကြီးဟောပေးအဲတော့928တွင်မေတ္တာပွားတဲ့အခါမှာတဲ့ဩရိတမေတ္တာအနောရိတမေတ္တာလို့နှစ်မျိုးရှိပါတယ်ဘုန်းကြီးတို့ယောဂီများအဲဒီမှာပိုင်းခြားကန့်တတ်မှု မရှိတဲ့သတ္တဝါအလုံးနဲ့ဆိုင်တဲ့မေတ္တာပေါ့အဲ့ဒီမေတ္တာအနောရိတမေတ္တာလို့ခေါ်ပါအနောရိတမေတ္တာက၅မျိုးရှိတယ်ဘယ်နှမျိုးလဲလဲတပေတတ္တာတပေပါဏတပေဘုဒ္ဓတပေပုဂ္ဂလတပေအတ္တဘာဝပရိယပါဏခုပါဠိလိုဘုန်းကြီးတို့မေတ္တာပွားကြတာ၄ချို့ချို့ပုဂ္ဂိုလ်တွေပွားနေကြတာ သဗ္ဗေတတသဗ္ဗေပါဏသဗ္ဗေဘူတသဗ္ဗေပုဂ္ဂလသဗ္ဗေအတ္တဘာဝပရိယပါဏတဲ့သဗ္ဗေတတ္တလုံးစုံသောတတဝါအပေါင်းတို့သည်ဟောဒီမှာအပိုင်းချံရှိရလားမရှိဘူးအလုံးတတဝါတွေလို့ပွားလိုက်တာသဗ္ဗေပါဏအလုံးစုံသောအသက်ရှူသူတို့သည်ဘုန်းကြီးတို့တတဝါတွေဟာလူပဲဖြစ်စေ အခြားခြားဟိတိရိစ္ဆာန်ဖြစ်တဲ့တ attva တွေပဲဖြစ်စေအသက်မရှိဘူးလားဒါကြောင့်မို့အပိုင်းခြားလူရဲ့တိရိစ္ဆာန်ရဲ့လို့ခွဲခြားမထားတော့သဗ္ဗေပါဏံအလုံးစုံသောအသက်ရှုသူတို့သည်သဗ္ဗေဘူတာအလုံးစုံသောထင်ရှားဖြစ်သူတို့သည်အလုံးထင်ရှားရှိနေတဲ့ပုဂ္ဂိုလ်တ attva တွေအလုံးပေါ်မှာမေတ္တာပွားလိုက်တာအပိုင်းခြားကန့်တတ်မရှိဘူးသူက သဗ္ဗေပုဂ္ဂလံအလုံးစုံသောပုဂ္ဂိုလ်တို့သည်သဗ္ဗေအတ္တဘံဝပရိယပန္နာလုံးစုံသောခန္ဓာကိုယ်အတ္တဘောရှိသူတို့သည်အဲ့ဒီ၅ပါးပိုင်းခြားကန့်သတ်မှုမရှိရတတ္တဝါအလုံးစုံနဲ့ဆိုင်တဲ့မေတ္တာဤအာယုံဖြစ်တဲ့အတွက်ကြောင့်အနောဒိတမေတ္တာဗာမေတ္တာတယ်လေပိုင်းခြားကန့်သတ်မှုရှိရလား အဲ့ဒီမပိုင်းခြားပဲနဲ့မကန့်တတ်ပဲနဲ့အလုံးစုံကိုအလုံးခြုံပြီးတော့ပွားလိုက်တဲ့မေတ္တာကမေတ္တာဤအာယုံက၅မျိုးဘယ်နှမျိုးလဲနောက်ပြီးတော့ဩဒိဋ္ဌမေတ္တာတဲ့ဩဒိဋ္ဌမေတ္တာက9မျိုးရှိတယ်ဘယ်နှမျိုးရှိလဲသူကပိုင်းခြားကန့်တတ်မှုရှိတဲ့မေတ္တာဤအာယုံအဲ့ဒါက9မျိုးသူ့ကိုဩဒိဋ္ဌမေတ္တာခေါ်တယ် အဲ့ဒီဩရိတမေတ္တာခုနှစ်မျိုးကသဗ္ဗံအဋ္ဌိယောအလုံးစုံသောအမျိုးသမီးတို့သည်ဟောမျိုးသားတွေပါသေးလားကဲပိုင်းခြားလိုက်ပြီသူကြတော့ဒီမှာဩရိတကြတော့တည်တံ့ပိုင်းခြားပြီးတော့အမျိုးသမီးတွေကိုတည်တံ့ပွားလိုက်တယ်သဗ္ဗေပုရိသလုံးစုံသောအမျိုးသားတို့သည်ဟောအမျိုးသမီးတွေပါသေးလားမပါတော့ဘူးသူ့မှာပိုင်းခြားလိုက်ပြီဒါဩရိတ သဗ္ဗေအရိယံအလုံးစုံသောအရိယာပုဂ္ဂိုလ်တို့သည်သဗ္ဗေအနရိယံအလုံးစုံသော ပုထုဇဉ်ပုဂ္ဂိုလ်တို့သည်သဗ္ဗေဒေဝံအလုံးစုံသောနတ်ပေါင်းတို့သည်သဗ္ဗေမနုဿံအလုံးစုံသောလူအပေါင်းတို့သည် ဟောတိရစ္ဆာန်နေပါသေးလားသဗ္ဗေဝိနိပါတိကအလုံးစုံသောအဘေတ္တဝါတို့သည်ဆိုတော့ခုနှစ်မျိုး သူကပိုင်းခြားပြီးတော့ပို့တာဘုန်းကြီးတို့မေတ္တာပို့တဲ့အခါမှာသဗ္ဗေတ္တာဆိုပြီးတော့အလုံးစုံသောပုဂ္ဂိုလ်တွေပို့တာရှိတယ်တိသန့်ခွဲပြီးတော့ပို့တာတွေမရှိဘူးလားအရှိရမရှိကြတဲ့ပုဂ္ဂိုလ်တွေအနောက်ရတောင်ရမြောက်ရစသည်ဖြင့်အရဆယ်မျက်နှာခွဲခြားပိုင်းခြားပြီးတော့ပို့တာတွေမရှိဘူးလားညင်အဲ့ဒီမှာဒါကပိုင်းခြားပြီးတော့ပို့တာဒါကဩတိတမေတ္တာဗာမေတ္တာလေနော်ဩတိတမေတ္တာက9မျိုး အနောဒိတမေတ္တာဤအာယုံကဘယ်နှမျိုးလဲအဲဒီ၅မျိုးကနံပါတ်၁သဗ္ဗေတတ္တလုံးစုံသောတတ္တဝါအပေါင်းတို့သည်သဗ္ဗေပါဏသဗ္ဗေဘုဒ္ဓသဗ္ဗေမနုဿသဗ္ဗေအတ္တပသဗ္ဗေပုဂ္ဂလသဗ္ဗေအတ္တဘာဝပရိယာပါဏဒီ၅မျိုးအဲဒီ၅မျိုးကိုဘုန်းကြီးတို့မေတ္တာ၄မျိုးနဲ့တွဲပြီးပွားရတယ်မေတ္တာဘယ်နှမျိုးနဲ့တွဲရလဲအဝေရာဟွန်းတုဘေးရန်ကင်းကြပါစေတဲ့ဘာကင်းပါစေလဲ ဟောဒါမေတ္တာပွားလိုက်တာလေဒီမှာမေတ္တာ၄မျိုးတွေမှာအပြာပိစ္ဆဝန္တုစိတ်ဆင်းရဲကင်းကြပါစေအနိကာဝန္တုကိုယ်ဆင်းရဲကင်းကြပါစေဒုက္ခိအတ္တနာပရိဟာရန္တုချမ်းသာစွာမိမိခန္ဓာဝန်ကိုရွယ်ဆောင်နိုင်ကြပါစေမေတ္တာဘယ်နှမျိုးလဲ၄မျိုးအဲ့ဒါလေးကိုဘုန်းကြီးတို့ဒီမှာဒီ အနောရိတမေတ္တာဖြစ်တယ်။ဩရိတအနောရိတမေတ္တာဖြစ်တယ်။ပိုင်းခြားကန့်သတ်မှုမရှိဘဲနဲ့အားလုံးကိုပွားလိုက်တဲ့မေတ္တာဒါမေတ္တာ၅မျိုးနဲ့ဩရိတမေတ္တာ၅မျိုးနဲ့ဒီမေတ္တာ၄မျိုးကို တွဲပြီးတော့ပွားကြည့်အောင်နိ။ဒီအားလုံးပွားရအောင်နော်။မိမိတို့ဟာကိုယ်ပါသီလတွေစောင့်တည်ထားတယ်ဆိုတော့ရှင်ပါသီလနဲ့မေတ္တာကိုအထွတ်တက်ပြီးထားလိုက်တာဒီကနေ့မေတ္တာတွေပွားသွားရအောင်ဟုတ်လား။ ဒီမှာတပ္ပိတ္တအလုံးစုံကုန်သောတတ္တဝါတို့သည်တဲ့အဲ့ဒီမှာအဲ့ဒီကနေပြီးတော့အဝေရာဟွန်တုဘေးရန်ကင်းကြပါစေအဲ့ဒီလိုသွားရမယ်နော်နောက်ပြီးတော့အပြာပစ္စာဟွန်တုစိတ်ဆင်းရဲကင်းကြပါစေအနိကာဟွန်တုကိုယ်ဆင်းရဲကင်းကြပါစေဒုက္ခိအတ္တနာပရိဟာရံတုချမ်းသာစွာဖြင့်မိမိခန္ဓာဝန်ကိုရွတ်ဆောင်နိုင်ကြပါစေအဲ့ဒီလိုပွားမယ်နော်ကဲပွားကြရအောင်အလုံးတတ္တဝါတွေ သေယံကင်းကြပါစေစိတ်ချင်းရဲ့ကင်းကြပါစေကိုယ်ချင်းရဲ့ကင်းကြပါစေကိုယ်စိတ်နှပြချမ်းသာစွာနှင့် မိမိခန္ဓာဝန်ကိုရွယ်ဆောင်နိုင်ကြပါစေအလုံးအသက်ရှူသူတွေသေရကင်းကြပါစေစိတ်ထင်းရကင်းကြပါစေ ကိုယ်စင်ရဲ့ကင်းကြပါစေကိုယ်စိတ်နှပြချမ်းသာစွာနှင့်မိမိခန္ဓာဝန်ကိုရွဲ့ဆောင်နိုင်ကြပါစေ အလုံးထင်ရှားဖြစ်သူတွေသေရန်ကင်းကြပါစေစိတ်ဆင်းရဲကင်းကြပါစေကိုယ်ဆင်းရဲကင်းကြပါစေ ကိုယ်စိတ်နှဖျားချမ်းသာစွာနှင့်မိမိခန္ဓာဝန်ကိုရွဲ့ဆောင်နိုင်ကြပါစေအလုံးပုဂ္ဂိုလ်တွေသေရန်ကင်းကြပါစေ စိတ်ဆင်းရဲကင်းကြပါစေကိုယ်ဆင်းရဲကင်းကြပါစေကိုယ်စိတ်နှပြချမ်းသာစွာနှင့်မိမိခန္ဓာဝန်ကို ရွယ်ဆောင်နိုင်ကြပါစေအာလုံးခန္ဓာကိုယ်အတဘောရှိသူတွေသေရန်ကင်းကြပါစေစိတ်ချင်းရဲ့ကင်းကြပါစေ ကိုဆင်းရဲကင်းကြပါစေကိုစိတ်နှပြချမ်းသာစွာနှင့်မိမိခန္ဓာဝန်ကိုရွယ်ဆောင်နိုင်ကြပါစေတော်တာအနောဒိတာမေတ္တာ ပိုင်းခြားကန့်တတ်မရှိဘဲနဲ့ပွားလိုက်တာအဲ့ဒီမေတ္တာဤအာယုံ၅မျိုးကိုဟိုဘက်ကမေတ္တာ၄မျိုးနဲ့ပေါင်းပြီးပွားလိုက်တာဆိုတော့၅၄လီဆိုရင်ဘယ်လောက်ရှိလဲအဲ့ဒီမှာမေတ္တာ20ရှိသွားပြီအဲ့ဒီမှာမေတ္တာပို့လိုက်တာနော်တပ်ပိတတ္တလုံးစုံသောတတ္တဝါတွေဟောကြည့်ပါနော်ဘေးရန်ကင်းကြပါစေတဲ့စိတ်ဆင်းရဲကင်းကြပါစေနဲ့ကိုယ်ဆင်းရဲကင်းကြပါစေတို့ကိုယ်စိတ်တပြချမ်းသာစွာနဲ့မိမိခန္ဓာကိုရွတ်ဆောင်နိုင်ကြပါစေဟော ဒီမှာအနောရိတမေတ္တာတွေကတပါးလျင်၄ပါး၄ပါး၅ပါးဆိုတော့၅လေးလီ20ဟောဒီမှာမှတ်ထားလိုက်ဒီမှာ920ရှစ်သွယ်မေတ္တာဆိုတာဘယ်လိုပွားတယ်ဆိုတာဒါလေးကိုကိုယ်တိုင်ကိုယ်အိမ်ကိုယ်လည်းပဲဒါလေးကိုနားလေသဘောပေါက်သွားရင်ဒါမေတ္တာပွားလို့ရသွားနောက်တကပိုင်းခြားကန့်တတ်ပြီးတော့ပွားတဲ့ဩရိတမေတ္တာကဘယ်နှပါလဲ9ပါးကဲအဲ့ဒီ9ပါးကိုလေပိုင်းခြားပြီးတော့ပွားအောင် အလုံးအမျိုးသမီးတွေဘေးရန်ကင်းကြပါစေစိတ်ဆင်းရဲကင်းကြပါစေကိုယ်ဆင်းရဲကင်းကြပါစေကိုယ်စိတ်နှပြချမ်းသာစွာနှင့် မိမိခန္ဓာဝန်ကိုရွဲ့ဆောင်နိုင်ကြပါစေအလုံးအမျိုးသားတွေသေရကင်းကြပါစေစိတ်ဆင်းရဲကင်းကြပါစေ ကိုယ်ဆင်းရဲကင်းကြပါစေကိုယ်သိမ့်နှပြချမ်းသာစွာနှင့်မိမိခန္ဓာဝန်ကိုရွေးဆောင်နိုင်ကြပါစေဘုန်းကြီးကရှေ့ကချပေးတာနဲ့မျက်စိမိတ်ပြီးအချင်းမူလူလိုက်မနေနဲ့နော် ဘုန်းကြီးကရက်ထားလိုက်မှခဏတော့ရှေ့ကိုဘယ်လိုဆက်မလဲ။တိကျအာယုံလေးလည်းပြုရတယ်။အမျိုးသားတွေဆိုရင်အမျိုးသားတွေကိုအာယုံပြုလိုက်။အမျိုးသမီးတွေဆိုအမျိုးသမီးတွေအာယုံပြုရတယ်။စိတ်အာယုံလေးကိုအဲ့ဒီဘက်ကိုညှက်ထားလိုက်ရတယ်။နောက်အရိယာပုဂ္ဂိုလ်တွေဆိုတာတရားရပြီးပုဂ္ဂိုလ်တွေပေါ့။သောတာပန်ကစပြီးထက်တဲ့အရိယာပုဂ္ဂိုလ်တွေကဲဆိုအောင်အလုံးအရိယာပုဂ္ဂိုလ်တွေ ေယကင်းကြပါစေစိတ်ဆင်းရဲကင်းကြပါစေကိုယ်ဆင်းရဲကင်းကြပါစေကိုယ်စိတ်နှပြချမ်းသာစွာနှင့် မိမိခန္ဓာဝန်ကိုရွယ်ဆောင်နိုင်ကြပါစေအာလောပုထုဇဉ်ပုဂ္ဂိုလ်တွေသေရန်ကင်းကြပါစေစိတ်ဆင်းရဲကင်းကြပါစေ ကိုယ်ဆင်းရဲကင်းကြပါစေကိုယ်စိတ်နှပြချမ်းသာစွာနှင့်မိမိခန္ဓာဝန်ကိုရွေးဆောင်နိုင်ကြပါစေအလုံးနှအပေါင်းတွေ သေယံကင်းကြပါစေစိတ်ချင်းရဲ့ကင်းကြပါစေကိုယ်ချင်းရဲ့ကင်းကြပါစေကိုယ်စိတ်နှပြချမ်းသာစွာနှင့် မိမိခန္ဓာဝန်ကိုရွယ်ဆောင်နိုင်ကြပါစေအလုံးလူအပေါင်းတွေသေရန်ကင်းကြပါစေစိတ်ဆင်းရဲကင်းကြပါစေ ကိုဆင်းရဲကင်းကြပါစေကိုစိတ်နှပြချမ်းသာစွာနှင့်မိမိခန္ဓာဝန်ကိုရွေးဆောင်နိုင်ကြပါစေအလုံးအပေတ္တဝါတွေ သေယကင်းကြပါစေစိတ်ထင်းရဲ့ကင်းကြပါစေကိုယ်ထင်းရဲ့ကင်းကြပါစေကိုယ်စိတ်နှပြချမ်းသာစွာနှင့် မိမိခန္ဓာဝန်ကိုရွယ်ဆောင်နိုင်ကြပါစေဟောဒါကဩဒိတမေတ္တာ9မျိုးအဲဒီဩရိတမေတ္တာဤအာယုံဖြစ်တဲ့ဩရိတမေတ္တာ9မျိုးနဲ့ဥပေကအဝေရာဟွန်တုအပြပစ္စအနိကာဟွန်တုဒုက္ခိအတ္တနာပရိဟာရန္တုဆိုတဲ့မေတ္တာ၄မျိုးအဲလိုပေါင်းလိုက်တဲ့အခါကျတော့ ခွန်၄လီဘယ်လောက်လဲ20နဲ့8ဟောဒီမေတ္တာ20နဲ့8ပါဟောဒီတမေတ္တာက20နဲ့8မျိုးရတယ်အနောဒိတမေတ္တာကအေး20ရတယ်ပေါင်းလိုက်တော့မေတ္တာ48ပါးရတယ်ဒါလေးမှတ်ထားဒါမေတ္တာ48ပါးရသွားပြီနောက်တကဘုန်းကြီးတို့မေတ္တာအရက်10မျက်နှာအရက်ဘယ်နှမျက်နှာရှိလဲ အေးအရက်ဆယ်မျက်နှာအဲ့ဒီအရက်ဆယ်မျက်နှာကြတော့ဟိုမှာဘုန်းကြီးတို့ပါဠိလိုဆိုရင်ပုရတိမာယာဒီတာယပစ္စည်းမာယာဒီတာယစသည်ဖြင့်အဲ့ဒီမှာအရက်ဆယ်မျက်နှာအရက်ဆယ်မျက်နှာဆိုတော့ပုရတိမာယာဒီတာယဆိုတာအရှိအယတ်မှာရှိတဲ့အလုံးတ attva တွေမေတ္တာပွားတယ်ပစ္စည်းမာယာဒိတာယာဆိုတာဟိုအနောက်အရာမျက်နှာမှာရှိတဲ့အလုံးသောပုဂ္ဂိုလ်တ attva တွေဥဒ္ဒရာယဒိတာယာဆိုတာဟိုမြောက်ကမျက်နှာကဒက္ခိဏယဒိတာယာဆိုတာတောင်မျက်နှာက နောက်ပုရတိမာယအနုရိတာယဆိုတာအရှိတောင်တောင်ပစ္စည်းမာယအနုရိတာယဆိုတာအနောက်မြောက်တောင်ဥဒ္ဒရာယအနုရိတာယဆိုတာအရှိမြောက်တောင်ဒက္ခိဏယအနုရိတာယဆိုတာအနောက်တောင်တောင်ဟိတိမာယဒိတာယဆိုတာဘုန်းကြီးတို့ယောဂီများအဲ့ဒီမှာအောက်အရာဥပရိမာယဒိတာယဆိုတာအထေရအဲ့ဒီလိုအရက်၁၀မျက်နှာဒီအရက်၁၀မျက်နှာကိုလည်းပဲ တမျက်နာတမျက်နာလျင်ဘုန်းကြီးတို့အဝေရာဟွန်တို့စသည်ဖြင့်အဲ့ဒီလိုပွားသွားမယ်အဲ့လိုပွားသွားလို့ရှိရင်အဲ့ဒီမှာအရာဆယ်မျက်နာကိုလည်းပဲဒီတိုင်းနဲ့မြောက်ပွားသွားရင်အဲ့ဒီမှာအာလုံးပေါင်းဆိုရင်480ရ400နဲ့ဘယ်လောက်ရလဲကဲဒါပြင်မယ်လို့ဘုန်းကြီးတို့ယောဂီများအဲ့ဒီအရှိရအနောက်ရတောင်ရမြောက်ရစသည် အဲ့ဒီဟာတွေကိုလည်းပဲတမျက်နာချင်းကိုဘုန်းကြီးတို့ရက်စင်မျက်နာကိုလည်းမေတ္တာပွားလိုက်ကြအောင်ဆိုနော်အရှိယကအလုံးတတ္တဝါတွေဘေးရန်ကင်းကြပါစေစိတ်ဆင်းရဲကင်းကြပါစေ ကိုဆင်းရဲကင်းကြပါစေကိုစိတ်နှပြချမ်းသာစွာနှင့်မိမိခန္ဓာဝန်ကိုရွယ်ဆောင်နိုင်ကြပါစေ တော့ဒီတော့အရှိရမှာဆိုရင်လည်းအာလုံတ attva တွေတဗ္ဗတဗ္ဗေပါဏအာလုံအသက်ရှူသူတွေတဗ္ဗေဗုဒ္ဓအာလုံတင်ရှားရှိသူတွေတဗ္ဗေပုဂ္ဂလအာလုံပုဂ္ဂိုလ်တွေတဗ္ဗေအတ္တဘဝပရိယပါဏခန္ဓာကိုယ်အာရမောရှိသူတွေအဲ့ဒီလိုအာလုံကိုဖော်ပြီးတော့မေတ္တာပွားသွားရအောင်နောက်ပြီးတော့အရှိရကအာလုံအလုံးစုံသောအမျိုးသမီးတွေအရှိရကအလုံးစုံသောအမျိုးသားတွေအဲ့ဒီလိုတရားဩရိတအနေအားဖြင့်လည်းခုနှစ်ပါးအဲ့ဒီလိုဖော်ပြီးတော့ပွားသွားရအောင် အဲ့လိုအရဆယ်မျက်နာကိုဒီလိုဒီလိုတခုစီတခုစီပွားပွားသွားရင်48မြန်တမျက်နာတမျက်နာမှာ48ပါးရမေတ္တာဘယ်နှပါးရလဲ48ပါးရအဲ့ဒီ48ပါးဆိုတော့အရ10မျက်နာဆိုတော့ဘယ်လောက်ရသွားဟင်းအလုံး480ရသွားတယ်ဒါကြောင့်မို့အရှိရပြီးတော့အလုံးဒါလေးကိုအလုံးတ attva တွေလောက်ပဲပွားရအောင် အနောယကအလုံးတ attva တွေ ကေယံကင်းကြပါစေစိတ်ဆင်းရဲကင်းကြပါစေကိုယ်ဆင်းရဲကင်းကြပါစေကိုယ်စိတ်နှပြချမ်းသာစွာနှင့်မိမိခန္ဓာဝန်ကို ရွယ်ဆောင်နိုင်ကြပါစေညောင်အယကအလုံးတတဝါတွေသေရန်ကင်းကြပါစေသေချင်းရဲ့ကင်းကြပါစေသေချင်း ကိုဆင်းရဲကင်းကြပါစေကိုစိတ်နှပြချမ်းသာစွာနှင့်မိမိခန္ဓာဝန်ကိုရွဲ့ဆောင်နိုင်ကြပါစေတောင်းအယကအလုံးတတ္တဝါတွေ သေယံကင်းကြပါစေစိတ်ဆင်းရဲကင်းကြပါစေကိုယ်ဆင်းရဲကင်းကြပါစေကိုယ်စိတ်နှပြချမ်းသာစွာနှင့် မိမိခန္ဓာဝန်ကိုရွယ်ဆောင်နိုင်ကြပါစေဟောဒါကဘုန်းကြီးတို့ယောဂီများရှေးရနောက်ရတောင်ရမြောက်ရရလေးမျက်နှာရလေးမျက်နှာပြီးတော့ထောင်းအရာအခုအရှိမြောက်တောင်ကစသွားမယ်အရှိမြောက်တောင်အရာကအာလုံတတ္တဝါတွေ ဒေယံကင်းကြပါစေစိတ်ဆင်းရဲကင်းကြပါစေကိုယ်ဆင်းရဲကင်းကြပါစေကိုယ်စိတ်နှပြချမ်းသာစွာနှင့်ကိုယ် မိမိခန္ဓာဝန်ကိုရွဲ့ဆောင်နိုင်ကြပါစေအနောက်တောင်တောင်အရကအလုံးတ attva တွေဘေးရကင်းကြပါစေဘေးရကင်းကြပါစေ စိတ်ဆင်းရဲကင်းကြပါစေကိုယ်ဆင်းရဲကင်းကြပါစေကိုယ်စိတ်နှပြချမ်းသာစွာနှင့်မိမိခန္ဓာဝန်ကိုရွယ်ဆောင်နိုင်ကြပါစေ အနောင်မြောက်တောင်းအယကအလုံးတတ္တဝါတွေသေယံကင်းကြပါစေစိတ်ဆင်းရဲကင်းကြပါစေကိုယ်ဆင်းရဲကင်းကြပါစေ ကိုယ်စိတ်နှဖျားချမ်းသာစွာနှင့်မိမိခန္ဓာဝန်ကိုရွဲ့ဆောင်နိုင်ကြပါစေအရှိတောင်တောင်အယကအလုံးတတ္တဝါတွေအရှိတောင်တောင်အယကအလုံးတတ္တဝါတွေ ေယကင်းကြပါစေစိတ်ဆင်းရဲကင်းကြပါစေကိုယ်ဆင်းရဲကင်းကြပါစေကိုယ်စိတ်နှပြချမ်းသာစွာနှင့် မိမိခန္ဓာဝန်ကိုရွယ်ဆောင်နိုင်ကြပါစေဟောတောင်းရန်၄တောင်းဆိုတော့ရပ်ဘယ်နှမျက်နှာပြီးသွားလဲရှင်းမျက်နှာပြီးသွားပြီဟောနှမျက်နှာပဲကျန်တော့တယ်အထေအယကအလုံးတ attva တွေ ေယံကင်းကြပါစေစိတ်ဆင်းရဲကင်းကြပါစေကိုယ်ဆင်းရဲကင်းကြပါစေကိုယ်စိတ်နှပြချမ်းသာစွာနှင့် မိမိခန္ဓာဝန်ကိုရွဲဆောင်နိုင်ကြပါစေ။ဟောအယကအလုံးတ attva တွေသေယံကင်းကြပါစေ။သေချင်းရဲ့ကင်းကြပါစေ။ ကိုယ်ဆင်းရဲကင်းကြပါစေကိုယ်စိတ်နှပြချမ်းသာစွာနှင့်မိမိခန္ဓာဝန်ကိုရွဲ့ဆောင်နိုင်ကြပါစေရွဲ့ဆောင်နိုင်ကြပါစေဟောအရစေမျက်နှာ အဲ့ဒီရသင်မျက်နာမှာတမျက်နာတမျက်နာလျင်စောစောကအနောရိတမေတ္တာဤအာယု၅မျိုးဩရိတမေတ္တာဤအာယု9မျိုးအဲ့ဒီလိုဒီမှာ12မျိုးလေးလီ40နဲ့ဘယ်လောက်ရှင်းအခုဒီမှာတမျက်နာတမျက်နာလျင်40နဲ့ရှင်မျိုးမေတ္တာပွားပါအဲ့ဒီတိုင်းမေတ္တာပွားရအောင် တမျက်နာလျင်မေတ္တာပေါင်းဘယ်လောက်လဲ48ဆိုတော့အရန်10မျက်နာဆိုရင် မေတ္တာ 480အဲ့ဒီ480ကအယံမျက်နာဖြင့်ပိုင်းခြားပြီးတော့ပွားစီတဲ့မေတ္တာ ဖြစ်တဲ့အတွက်ဒိတာဩရိတာမေတ္တာဒါ480ရှိတယ်။နောက်ပြီးတော့အယံမျက်နာမပါဘူးလေဆိုတော့ကပိုင်းခြားပြီးမေတ္တာမပါဘူးဆိုတော့သဗ္ဗေတ္တာအလုံးစုံသောတတ္တဝါပေါင်းသဗ္ဗေပါဏအလုံးစုံသောသက်ရှုသူတွေဟောဒီမှာအနောရိတာ၅ပါး သဗ္ဗဣတိယောအလုံးစုံသောအမျိုးသမီးတွေသဗ္ဗေပုရိသာအလုံးစုံသောအမျိုးသားတွေဟောအရမပါအဲ့ဒါကအယံမျက်နာဖြင့်မပိုင်းခြားပဲနဲ့ပွားစီတဲ့မေတ္တာအဲ့ဒီမေတ္တာဖြစ်တဲ့အတွက်အဲ့ဒီမေတ္တာကိုဓိတာအနောရိတာမေတ္တာအဲ့ဒီဓိတာအနောရိတာမေတ္တာက48ပါးနော်ဓိတာဩရိတာမေတ္တာအယံမျက်နာနဲ့ပိုင်းခြားပြီးပွားတာ ဒိတာဩရိတမေတ္တာက480ပေါင်းလိုက်ရင်928သွေမေတ္တာဒါပဲဒါဒီမေတ္တာပွားမှာ928သွေမေတ္တာဆိုတာဒီလိုပွားသွားတာအဲတော့ပထမဩရိတမေတ္တာဒုတိယနောရိတအဲနောရိတမေတ္တာပထမနောက်ပြီးတော့ဒုတိယဩရိတမေတ္တာ9ပါးအဲ့ဒါကိုမေတ္တာ၄မျိုးနဲ့ပေါင်းပွားလိုက်ပြီဆိုရင်အလုံးဟာ48ပါးရအဲဒီ48ပါးရတဲ့အတွက်ကြောင့်မို့သူကအယံမျက်နှာ မပိုင်းခြားပဲပွားတဲ့အတွက်ဒိတာအနောရိတာမြတ်တာနောက်တကအယက်ဆယ်မျက်နာကိုတမျက်နာချင်းတမျက်နာချင်းကိုစောစောကအနောရိတာဩရိတာနောက်ပြီးတော့မေတ္တာ၄မျိုးနဲ့ပွားသွားလိုက်တဲ့အခါတမျက်နာတမျက်နာလျင်48ပန်း48ပန်းရတော့အယက်ဆယ်မျက်နာ480အဲ့ဒီ480ကဒိတာဩရိတာမေတ္တာ480ဟိုဘက်ကဒိတာအနောရိတာမေတ္တာက48ပန်း480နဲ့48နဲ့ပေါင်းရင် အလုံး928တန်928ချက်သွဲမေတ္တာပွားပုံပဲဒီတိုင်းပွားမှာအခုဘုန်းကြီးတို့ယောဂီများဒီတိုင်းခုကိုးပါးသီလဆောက်တည်ပြီးမေတ္တာထွက်တတ်ပြီးမေတ္တာပွားမယ်ဆိုတော့ဘယ်သူမှပွားမှာမဟုတ်ဘူးတခါလေလမ်းသွားရင်လည်းဟိုပြောဒီပြောဟိုစကားပြောဒီစကားပြောအိမ်ရောက်တော့လည်းပဲဟိုဟာလို့ဒီဟာလို့ဟိုဟာလို့ဒီဟာလို့တခါလေဟိုအစီအစဉ်လေးရဲ့ဗာလေးများကောင်းမလို့ဟဲ့ဆိုတီဗီရောက်ကိုကြည့်လိုက်အောင်မယ်အဲ့ဒါကြည့်ရင်ကိုယ်သီလပြက်ပြန်ပြီ ဒါကြောင့်မို့ရှေးတုန်းကသီလဆောက်တည်ကြတဲ့ပုဂ္ဂိုလ်တွေဟာအမျိုးသားပဲဖြစ်ညာတော်အပြင်အမျိုးသားတွေပေါ့အမျိုးသားတွေကသီလဆောက်တည်ပြီးရင်အိမ်မပြန်တော့ဘူးကြောင်းမှလည်းအိတ်တော်မနေ့ကမှအိမ်ပြန်သွားကြတယ်အာယုံတက်မှအမျိုးသမီးတွေကဆိုရင်လည်းပဲတချို့ဆိုရင်ဘုန်းကြီးတို့ရှေးတုန်းကရှေးကျောင်းတွေမှာကျောင်းရဲ့အပြင်လေးမှာဇရက်တွေရှိတယ်အဲ့ဒီဇရက်ကျောင်းပေါ်မှာအမျိုးသမီးတွေကစူပေါင်းပြီးအိတ်ကြအိမ်မပြန်ကြတော့ အိမ်ရောက်ရင်ဟိုဟာပြောတရားပြောတုံနေကြသားသမီးတွေပြင်ဆင်ကြွေကြွေရင်မတန်အကျင့်ပါနေတာတွေကကောက်ကောက်ပြီးပါဇက်ထဲသွတ်လိုက်တယ်အကျင့်ပါတာလေးတွေကအဲ့တော့ကိုယ်တိလာတွေကိုပြည့်စည်သွားအဲ့ဒီတော့ကြောင်းမှပဲမပြန်တော့အဲ့လိုအခုကြတော့ဘုန်းကြီးတို့အခုကြတော့ကိုယ်အိမ်ထဲမှာပဲလာပြီးတော့ပွဲကနေတာဖြစ်တော့ခက်နေတာကတခါအိမ်ရောက်ရင်ဒါကအကျင့်ပါနေတာတခါအချိန်တန်ရင်ဖွင့်ပြပြီအချိန်တန်ရင်အဲ့ဒီခုံပေါ်သွားထိုင်ကြည့်ပြ အဲ့လိုဆိုတော့ကိုယ့်ရဲ့သီလတွေဟာညှိုးနွမ်းနေတယ်မစင်ကြယ်ဘူးဒါကြောင့်မို့ဘုန်းကြီးတို့တကယ်လို့ကိုယ့်သီလလေးကိုစင်စင်ကြယ်ကြယ်နဲ့အချိန်လေးရတယ်အိမ်မှာလည်းပဲကို့မှာဘာလုံးမှမရှိဘူးအိမ်ကလူကအိမ်ကပုဂ္ဂိုလ်ကလည်းပဲခွင့်ပြုတယ်ဆိုရင်ဟိုဘုန်းကြီးတို့ရိတ်တာဆိုရင်အဆောင်လေးတွေအခန်းလေးတွေရှိတယ်ရှိပြီးတော့ဩဒီနေ့ကိုယ်သီလစောင့်တည်တယ်ငါဒီကနေ့တော့ကိုယ်သီလလေးကိုစင်စင်ကြယ်ကြယ်လေးဖြစ်ဖို့အတွက်ငါရိတ်တာမှာပဲညပိုင်းချိန်ထိအောင်အားလုံးယောဂီတွေနဲ့အတူတူတရားအားထုတ်မယ် တရားထုတ်မယ်မနေ့ကြတော့လည်းပဲမနေ့အာယုစိုးစိုးလေးတရားတက်မယ်တက်ပြီးတော့မှအဲဒီမှာမိမိတို့မနေ့တရားဖြုတ်မှပဲပြန်မယ်ဆိုရင်ဟောဒီနေ့ဒါသီလာလေးစင်းစင်းကြဲကြဲနဲ့ဆောင်တင်နိုင်တယ်ဒါကဘုန်းကြီးတို့ဒီမှာရိတ်တံကိုယ်သီလာလေးလည်းပဲစင်ကြယ်ဖို့နောက်ပြီးတော့ကိုယ့်ရဲ့မေတ္တာဘာဝနာလေးတွေလည်းပဲပွားများနိုင်ဖို့ပါအိန္ဒိယရောက်တဲ့အခါကာလကြတော့ညာတော့အပြင် အချိန်မရတဲ့ပုဂ္ဂိုလ်တွေများအချိန်ရပြန်တော့လည်းပဲဘုန်းကြီးတို့မလုပ်ဖြစ်ကြတာများ အခုဒီမှာကြတော့အခုမေတ္တာပွားပုံလေးတွေပြောပြရင်းနဲ့ပဲအခုမေတ္တာတွေပွားလိုက်ရပြီဒီနေ့ဟာတကယ်ကိုမိမိကမေတ္တာအထွတ်တတ်တဲ့သီလစောင့်ထိန်လိုက်တာနောက်ပြီးတော့ဒီမေတ္တာဘာဝနာပွားပြီးပြီဆိုတော့မေတ္တာပြီးတော့ပါတယ်လေကရုဏာပါတယ်အေးကရုဏာဓမ္မဝိဟာရတရားဆိုတာကမေတ္တာရဲ့ကရုဏာရဲ့မုဒိတာရဲ့ဥပေက္ခာရဲ့ဆိုတော့၄ပါးခုမေတ္တာဘာဝနာပွားပုံတွေပြောပြီးပြီ ကရုဏာပွားပုံတွေလည်းပဲဒီလိုပဲအများကြီးပဲပွားဒီလိုပဲအရဆင်မျက်နှာပွားပုံတွေဒီလိုပဲဩရိတအနောရိတပွားပုံတွေဒီလိုပဲပွားပုံတွေအများကြီးဖြန့်ပြီးပွားပြထားတာရှိပါတယ်ဒါပေမဲ့ဒီမှာတော့ပဲတမျိုးတည်းပဲဒီမေတ္တာဘာဝနာလေးကရုဏာဘာဝနာလေးတွေပွားသဗ္ဗေတတ္တဒုက္ခမုတ်စံတူတဲ့ကရုဏာဘာဝနာပွားပုံလေးကသဗ္ဗေတတ္တလုံးစုံကုန်သောအာလုံတ္တဝါတို့သည်ဒုက္ခမုတ်စံတူဆင်းရဲမှလွတ်မြောက်ကြပါစေ။ ဘာကလွတ်မြောက်ကြပါစေနဲ့ဟေးဆင်းရဲမှလွတ်မြောက်ကြပါစေအခုမျက်မှောက်မှာကိုဆင်းရဲတွေကလွတ်မြောက်ကြပါစေသိဆင်းရဲတွေကလွတ်မြောက်ကြပါစေအဲဒီလိုအာလောတ္တဝါရဲ့ပုံမှာဒီဆင်းရဲကလွတ်မြောက်စေလိုတဲ့သဘောဟာဒါကရုဏာဘာဝနာခေါ်တယ်ဒုက္ခပတ္တသာနေဒုက္ခဘယပတ္တသာနေဘယသောကပတ္တသာနေသောကဟောတုသဗ္ဗေပိပါဏိနောတဲ့ ဒုက္ခပါတံဆင်းရဲရောက်ရနေကြကုန်သောဒုက္ခပါတံကိုဆင်းရဲစိတ်ဆင်းရဲတို့ဖြင့်တွေ့ကြုံရနေကြရကုန်သောသာဝေပိကျွင်းမဲ့ဥတော်အလုံးစုံလေးဖြစ်ကုန်သော ပါဏိနောတတ္တဝါပေါင်းတို့ပါဏိနောသတတ္တဝါပေါင်းတို့သည်လင်းပါဏိနောသတတ္တဝါပေါင်းတို့သည်လင်းနေဒုက္ခဆင်းရဲမှအလွန်မြောက်ကြကုန်သည်ဟွန်းတို့ဖြစ်ကြပါစေကုန်တည်းပါဏိနောသ ဒုနေဒုက္ခကိုဆင်းရဲစိတ်ဆင်းရဲမှလွတ်မြောက်ကြကုန်သည်ဝန်တို့ဖြစ်ကြပါစေကုန်တည်းဒါကအာလောကိုဆင်းရဲစိတ်ဆင်းရဲတွေကလွတ်မြောက်ကြပါစေ။သားရှိတဲ့ပုဂ္ဂိုလ်ဟာသားအတွက်သမီးရှိတဲ့ပုဂ္ဂိုလ်ဟာသမီးအတွက်ပစ္စည်းရှိတဲ့ပုဂ္ဂိုလ်ဟာပစ္စည်းအတွက်မိမိရဲ့ယာရုဂုံသိန်းတွေရှိတဲ့ပုဂ္ဂိုလ်ကယာရုဂုံသိန်းတွေအတွက်ခင်မောရှိတဲ့ပုဂ္ဂိုလ်ဟာခင်မောဇနီးရှိတဲ့ပုဂ္ဂိုလ်ကဇနီးဒီအတွက်ဒီကိုဆင်းရဲမှုတွေဖြစ်နေကြတယ်စိတ်ဆင်းရဲမှုတွေဖြစ်နေကြတယ် အဲလိုကိုယ်ဆင်းရဲစိတ်ဆင်းရဲတွေနဲ့ကြုံတွေ့နေကြတဲ့အာလုံတ္တဝါတွေအဲဒီကိုယ်ဆင်းရဲစိတ်ဆင်းရဲတွေကလွန်မြောက်ကြပါစေဒီလိုပွားနေတာဘာပွားတာလဲဒါကြောင့်ဒုက္ခပတ္တကိုယ်ဆင်းရဲစိတ်ဆင်းရဲတွေရောက်ရင်နေကြကုန်သောသာဝေပိကျွင်းမဲ့အုံသုံးလုံးစုံဒီဖြစ်ကုန်သောပါဏိနောသတ္တဝါပေါင်းတို့သည်လင်းနေဒုက္ခကိုယ်ဆင်းရဲစိတ်ဆင်းရဲမှကင်းဝေးကြကုန်သည်ဝန်တို့ပြကြပါစေကုန်တည်း ဘယပတ္တာဖေဒုက္ခရိဖေသင်၍နေကြကုန်သောသာဝေပြီကျွင်းမဲ့အုံသုံးလုံးစုံလေးဖြစ်ကုန်သောပါဏိနောသတ္တဝါအပေါင်းတို့သည်လင်နေဗယံအဲ့ဒီဘေးတွေမှကင်းဝေးကြကုန်သည်ဝန်တို့ဖြစ်ကြပါစေကုန်တည်းမိမိတို့မှာဘေးအမျိုးမျိုးနဲ့ကြုံတွေ့နေကြ တချို့ပုဂ္ဂိုလ်တွေဟာအနာရောဂါဘေးတွေနဲ့ကြုံတွေ့နေကြတချို့ပုဂ္ဂိုလ်တွေဟာအခြားခြားသောမင်းဘေးဆိုးဘေးတွေနဲ့ကြုံတွေ့နေကြတယ်တချို့ပုဂ္ဂိုလ်တွေဟာ အခြားသောလက်နဲ့ဘေးစားသည်ဖြင့်ဂျုံတွေ့နေကြတဲ့အဲဒီလိုဘေးသင့်နေကြတဲ့ပုဂ္ဂိုလ်တွေဘေးတွေ့နေကြတဲ့ပုဂ္ဂိုလ်တွေအဲဒီဘေးတွေ့နေကြတဲ့ပုဂ္ဂိုလ်တွေလည်းပင် အလုံးဒီဘေးကြီးကလွန်မြောက်ကြပါစေအဲဒီလိုပွားများနေတာကရုဏာပွားနေတာသောကပတ္တာစိုးရိမ်ပူပန်၍နေကြကုန်သောသာဝေပိကျွဲ့မဲ့အုံသုံးလုံးစုံလေးဖြစ်ကုန်သောပါဏိနောသတ္တဝါအပေါင်းတို့သည်လည်း နေတော်ကစိုးရိမ်ပူပန်ခြင်းမှကင်းဝေးကြကုန်သည်ဟွန်းတို့ဖြစ်ကြပါစေကုန်သတည်းသာအတွက်စိုးရိမ်ရသမီးအတွက်စိုးရိမ်ရပစ္စည်းအတွက်စိုးရိမ်ရအဲ့ဒီလိုစိုးရိမ်ပူပန်နေကြရတဲ့ပုဂ္ဂိုလ်တွေနေ့စဉ်နဲ့အမျှပေါ့မိမိပူပန်နေရတာစီးပွားရေးလုပ်ပြန်တော့လည်းပဲစီးပွားရေးကိစ္စတွေနဲ့ပူပန်နေရအဲလိုပူပန်မှုတောကာရီဖြစ်နေကြတဲ့ပုဂ္ဂိုလ်တွေတောကာရီနဲ့ကြုံတွေ့နေကြတဲ့အလုံးသောတ attva တွေဟာ အဲ့ဒီသောကာတွေအပုသောကာတွေမှကင်းဝေကြပါစေလို့ဒီလိုပွားများနေတာကရုဏာပွားနေတာဒါကြောင့်ဘုန်းကြီးတို့ယောဂီများလည်းပဲဒီကရုဏာဘာဝနာလေးလည်းပဲပွားလိုက်ကြရအောင်နော်အလုံးတ attva တွေတွေ့ကြုံနေရစေဆင်းရဲမှလွန်မြောက်ကြပါစေ အလုံးတ attva တွေတွေ့ကြုံနေရစေဆင်းရဲမှလွန်မြောက်ကြပါစေအဲ့ဒီလိုယောဂီပုဂ္ဂိုလ်များအလုံးတ attva တွေရဲ့တွေ့ကြုံနေရတဲ့ဆင်းရဲဒုက္ခတွေအားလုံးလွတ်မြောက်ကြပါစေဒီဆင်းရဲတွေလည်းပဲနောင်လည်းပဲ မကြုံကြပါစေနဲ့ဆင်းရဲဒုက္ခဟူသည်မမုတ်ချလွတ်ပါစေချမ်းသာစစ်မှန်မြတ်နိဗ္ဗာန်အမြန်ရောက်ပါစေဆိုတဲ့ဘုန်းကြီးရဲ့ဆောင်ပုဒ်ကလေးရှိပါတယ်။ကေတ္တလေးဆိုကြည့်အောင်။ဆင်းရဲဒုက္ခဟူသည်မြမုတ်ချလွတ်ပါစေဆင်းရဲဒုက္ခဟူသည်မြ မုတ်ချလွတ်ပါစေမုတ်ချလွတ်ပါစေဆိုလိုက်ချမ်းသာစစ်မှန်ချမ်းသာစစ်မှန်ဉာဏ်နိဗ္ဗာန်ဉာဏ်နိဗ္ဗာန်အမြန်ရောက်ပါစေအမြန်ရောက်ပါစေချမ်းသာစစ်မှန်ချမ်းသာစစ်မှန် မြတ်နိဗ္ဗာန်အမြန်ရောက်ပါစေနောက်တစ်ခါမုရိဒာပွားဖို့သဗ္ဗေတ္တယတလာတာသမ္ပတိတော်မာဝိကေသံတုတဲ့ သာဝေတတံလုံးစုံကုန်သောတ attva အပေါင်းတို့သည်ယတ္တလတ္တသံပတ္တိတောယထာပိစီစဉ်ဟူသမျှမှမဝေကိသံတို့မကင်းကွာမဆုပ်ယုတ်ကြပါစေနဲ့အနုတ္တတဝတွေဟာမိမိတို့ရရှိထားတဲ့စီစဉ်ဥစ္စာတွေရာထူးဂုံသိမ့်နေအလုံးပြည့်စုံနေတဲ့အဲ့ဒီစီစဉ်ဥစ္စာရာထူးဂုံသိမ့်နေမှ ဆုပ်ယုတ်မသွားကြပါစေနဲ့ရရှိမြဲရရှိကြပါစေ။ ခံစားမြဲခံစားနိုင်ကြပါစေကြီးပွားမြဲကြီးပွားကြပါစေချမ်းသာမြဲချမ်းသာကြပါစေလို့အဲဒီလိုစိတ်ထဲမှာပွားများနေတာဟာမုရိတာပွားတာခေါ်တယ်။ဘာပွားတာလဲ။မုရိတာပွားနိုင်ဖို့ရာတော်တော်အရေးကြီးတယ်နော်။မုရိတာပွားနိုင်ဖို့တော်တော်အရေးကြီးတယ်ကိုယ့်တဲ့နည်းနည်းလေးတန်လွန်သွားရင်စိတ်ထဲကဣတ္တမစ္စရိယပဲပွားတယ် မုဒိတာဝမ်းမြောက်မှုမရှိနိုင်ဝမ်းမမြောက်နိုင်ကြဝမ်းမတန်နိုင်ကြကိုယ့်ရဲ့ပြည့်စုံသွားပြီဆိုရင်ဝမ်းမတန်နိုင်ကြကိုယ့်ရဲ့ချမ်းသာသွားတယ်ဝမ်းမတန်နိုင်ကြဟေးဟေးကိုယ့်ရဲ့ပညာတွေတက်သွားတယ်ဝမ်းမတန်နိုင်ကြကိုယ့်ရဲ့ယာရုဂုံသိမ့်တွေရရှိသွားတယ်ဝမ်းမတန်နိုင်ကြကိုယ့်ရဲ့အချွေအရာတွေပေါ်များတယ်ဝမ်းမတန်နိုင်ကြနောက်ဆုံးလေခွန်ကြီးတို့အခု လောကမှာအတူတူသွားလာနေကြတဲ့ပုဂ္ဂိုလ်ချင်းချင်းတောင်မှကိုယ့်ရဲ့ပိုပြီးဒီပုဂ္ဂိုလ်ကပေးနိုင်ကမ်းနိုင်ကျွေးနိုင်မွေးနိုင်လှူနိုင်တန်းနိုင်တဲ့ဆိုရင်တောင်တော်တော်ဝမ်းသာနိုင်ဘူးဝမ်းသာစိတ်ကြီးထားဖို့အတော်ခင်းညာတယ်ဝမ်းသာနိုင်ကြအောင်မုရိဒာမပွားနိုင်ကြအောင်မစ္စရိယပဲပွားနေကြတာဒါကြောင့်မို့မုရိဒာပွားဖို့လည်းပဲအရေးမကြီးဘူးလားကဲဆိုလိုက်အာလုံးတတ္တဝါတွေ ရရှိပြီးစည်းစိမ်ချမ်းသာမှမဆုံးယုတ်ကြပါစေနဲ့ကြီးပွားမြဲကြီးပွားကြပါစေချမ်းသာမြဲချမ်းသာကြပါစေအလုံးတတ္တဝါတွေ ရရှိတည်စည်းစိမ်ချမ်းသာမှမဆိုးရုပ်ကြပါစေနဲ့ကြီးပွားမြဲကြီးပွားကြပါစေချမ်းသာမြဲချမ်းသာကြပါစေဒါနာဘုန်းကြီးတို့ပါပွားတာလေ မုရိဒပွားတာအဲ့လိုမုရိဒပွားနိုင်ဖို့ရောအရေးမကြီးဘူးလားကရုဏာကမှပွားသေးတယ်ကိုယ်တည်းဒုက္ခရောက်တဲ့ပုဂ္ဂိုလ်ဩတနာစရာပဲအဲကိုယ်တည်းနည်းနည်းလေးသာသွားပြီဆိုရင်ကတော့မျက်စောင်းထိုးကြည့်လာသူကဘာလဲဘယ်လိုနဲ့ကြီးပွားလာလဲဘယ်လိုနဲ့လှုပ်နိုင်တာလဲဘယ်လိုကြောင့်မို့လဲဖြစ်လာဓမ္မုရိဒပွားတာလားမပွားနိုင်တာလား မပွားနိုင်တာမစ္စရိယာတွေပွားတာဒါကြောင့်မို့မုရိဒာပွားနိုင်ဖို့ရောအရေးမကြီးဘူးလားနောက်တကဥပေက္ခပွားတာသဗ္ဗေတ္တကာမတကာတဲ့သဗ္ဗေတ္တလုံးစုံကုန်သောတ attva ပေါင်းတို့သည်ကာမတကာကံတာလျင်ကိုယ်ပိုင်ဥစ္စာရှိကြပါ၏အလုံးတ attva တွေဟာကံသာလျင်ကိုယ်ပိုင်ဥစ္စာရှိတယ်ကံပဲကံတရားပဲခုလောကကြီးထဲမှာ ပစ္စည်းဥစ္စာတွေချမ်းသာတယ်ပစ္စည်းဥစ္စာတွေဆင်းရဲတယ်ဆိုတာကံကနေခွဲခြားပေးလိုက်တာကမ္မံတတ္တိဝိပစ္စတိတတ္တဝါတွေကိုဘသူကခွဲခြားတာကံကခွဲခြားလိုက်တာအခုရုပ်သိင်းအင်္ဂါလှပတယ်ရုပ်သိင်းအင်္ဂါမလှပဘူးဆိုတာဘသူကခွဲလိုက်တာကံကခွဲလိုက်တာကျမ်းပါတယ်မကျမ်းပါဘူးဆိုတာဘသူကခွဲလိုက်တာ ကံကကွဲလိုက်တာအချွေရံပေါ်များတာအချွေရံနဲတာဘသူကကွဲလိုက်တာပညာတတ်တာပညာမဲ့တာဘသူခွဲလိုက်တာဒီကိုပြုတဲ့ကံကိုပြုတဲ့ကံပဲအဲ့ဒီပုဂ္ဂိုလ်တွေကိုဩတွေ့လာပြီဆိုရင်တပ်ပေတတ္တာကမ္မတကပဲသူပြုတဲ့ကံနဲ့ကံအတိုင်းပဲလို့အဲ့ဒီလိုနှလုံးသွင်းလိုက်ပြီဆိုရင်ဗာပွားနေတာ ਨੇ အေးဥပိ္ပခာပွားတာဘာပွားတာလဲကဲဆိုလိုက်အလုံးတ attva တွေမိမိတို့ပြုထားတယ်ကောင်းမှုကံမကောင်းမှုကံလျင်ကိုယ်ပိုင်ဥစ္စာရှိကြပါတကားအလုံးတ attva တွေ မိမိတို့ပြုထားတဲ့ကောင်းမှုကံမကောင်းမှုကံလျင်ကိုယ်ပိုင်ဥစ္စာရှိကြပါတကားကဲဒီတော့ဒီလိုပွားများပြီဆိုရင်ဘာပွားလိုက်တာလဲကဲဒီတော့မေတ္တာကရုဏာမုရိဒာဥပေက္ခာဒီလေးပါးကိုဗျာမဝိဟာရ ဒီဗြဟ္မဝိဟာရဒီတရားလေးပါးတပါးပါပွားနေရင်ဒီပုဂ္ဂိုလ်ဘယ်လိုနေထိုင်တာလဲမြတ်သောနေထိုင်ခြင်းဒီတပါးဒီလေးပါးတွေကတပါးပါကိုပွားနေရင်ဘုန်းကြီးတို့မြတ်သောနေထိုင်ခြင်းအခုဒီမှာဒီလေးပါးမေတ္တာကရုဏာမုဒိတာဥပေက္ခဆိုတဲ့ဗြဟ္မဝိဟာရတရားလေးပါးပြီးသွားပြီအဲတော့ဒီလေးပါးကိုဘုန်းကြီးတို့ယောဂီများတဦးနဲ့တဦးတွေ့ကြဆုံကြတဲ့အခါကဏ္ဍမှာမေတ္တာလေးထားနိုင်ဖို့လိုအပ်ပါတယ် မေတ္တာမထားနိုင်လို့ရှိရင်တယောက်ကိုတယောက်အပြိုင်သဘောမျိုးဖြစ်သွားတတ်တယ်။ဘာသဘောဖြစ်သွားလဲ။အပြိုင်သဘောမျိုးဖြစ်သွားတာတဦးပေါ်မှာတဦးမေတ္တာစိတ်လေးထားနိုင်ပြီဆိုရင်ကိုချမ်းသာတယ်လို့သူလည်းချမ်းသာပါစေ။ကိုသုံးဆွဲနိုင်တယ်လို့သူလည်းသုံးဆွဲနိုင်ပါစေ။ကိုလူတန်းနိုင်တယ်လို့သူလည်းလူတန်းနိုင်ပါစေ။ဒီလိုပေါ့။အဲ့ဒီလိုသူ့မှာမေတ္တာလေးထားနိုင်ပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာ သိပြီးတော့ကောင်းပါပြီချမ်းသာသွားအဲ့လိုမထားနိုင်လို့အပြိုင်သဘောစိတ်မှာဖြစ်သွားပြီဆိုရင်ချမ်းသာပါဦးမလားချမ်းသာတကယ်လို့ကိုယ့်အောက်ကကိုယ့်ရဲ့နိဗ္ဗာန်နိဗ္ဗာန်တဲ့ပုဂ္ဂိုလ်နိမ့်ကြတဲ့ပုဂ္ဂိုလ်ပေါ့အဲ့ဒီပုဂ္ဂိုလ်မျိုးကိုတွေ့လာရင်ကရုဏာထားနိုင်ဖို့တနာကျင်နာတတ်ဖို့ရည်ကြည်ပါအဲ့ဒီလိုကိုယ့်ရဲ့နိမ့်ကြတဲ့ပုဂ္ဂိုလ်ဆင်းရဲနွမ်းပါတဲ့ပုဂ္ဂိုလ်မပြည့်စုံတဲ့ပုဂ္ဂိုလ် အဲ့ဒီပုဂ္ဂိုလ်မျိုးတွေ့လာလို့တနာကျင်လာတဲ့စိတ်မရှိဘူးဆိုရင်အနိုင်ယူမိတတ်တယ်။ဘာလုပ်ပြီးတတ်တယ်။အေးနေရတကသူ့ကိုအနိုင်ယူနေတတ်တယ်။ဒါကြောင့်မို့ဘုန်းကြီးတို့ယောဂီများကရုဏာပွားဖို့မလိုအပ်ဘူးလား။ကဲဒါလေးကိုဆိုမယ်။ဆိုပြီးတဲ့အခါမှာဒီနေ့တရားသိမ့်မယ်နော်။တန်တူတွေ့လျင်မေတ္တာဝင် မဝင်နိုင်ကပြိုင်တတ်တယ်ပြိုင်မီအစမေတ္တာပွားသိထာဒီလိုပြောင်းရမယ်တန်သူတွေ့လျင်မေတ္တာဝင် မဝင်နိုင်ကပြိုင်တတ်တယ်ပြိုင်မည်အစမေတ္တာပွားစိတ်ထားဒီလိုပြောင်းရမယ်ကဲဘုန်းကြီးတို့ရှင်မင်းဝဓမ္မမိသားစုများဒီကနေ့ကစပြီးတော့မိမိတို့စိတ်ထားတွေပြောင်းဖို့မလိုဘူးလား မိမိတို့အပြိုင်သဘောမျိုးမဖြစ်စီနဲ့အပြိုင်သဘောမျိုးဖြစ်ပြီဆိုရင်စိတ်ချမ်းသာမှုရပါမလားမရပါဘူး။ဒါကြောင့်မို့အားလုံးပေါ်မှာမေတ္တာလေးပွားလိုက်နော်။နောက်တစ်ခါဆိုကိုအောင်တွေ့လျင်ကိုအောင်တွေ့လျင်ကရုဏာဝင်ကရုဏာဝင်မဝင်နိုင်ကနိုင်တတ်တယ်နိုင်ကြီးအစ ကရုဏာပွားဒိဋ္ဌာဒီလိုပြောင်းရမယ်ကိုအောင်တွေ့လျင်ကရုဏာဝင်မဝင်နိုင်ကနိုင်တတ်တယ်နိုင်မည်အစကရုဏာပွား စိတ်ထားဒီလိုပြောင်းရမယ်စိတ်ထားဒီလိုပြောင်းရမယ်ကိုအောက်ကကိုယ့်ရဲ့နေကြတဲ့ပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်မျိုးတွေ့လာရင်အထူးအဖြင့်ကိုယ့်အိမ်မှာအဖော်ဖြစ်နေလာပြီးတော့ပြုစုလောက်ကံကျွေးမွေးနေတဲ့ပုဂ္ဂိုလ်တွေလောက်ကံပေးနေတဲ့ပုဂ္ဂိုလ်တွေသူတို့ရဲ့အတိတ်ကံကညံ့ငယ်လို့ကိုယ်အိမ်ရောက်လာပြီပဲလေအဲ့ဒီပုံမှာကိုယ်အနိုင်မယူခြင်းနဲ့အခုဘုန်းကြီးတို့မီဒီယာတွေကအများကြီးဆိုတော့ သတင်းစာတွေစာဆောင်တွေအားလုံးထဲမှာအနိုင်ယူလို့လက်လွန်ချီလွန်ဖြစ်တာတွေအများကြီးပဲဒါကိုယ့်ရဲ့နင့်ကြလို့ကိုယ့်အိမ်ရောက်နေပြီပဲဘာကြောင့်သူ့ကိုအနိုင်ယူခြင်းလဲအသိဉာဏ်ဟာကိုယ်လောက်မှမရှိပဲသူတို့ဟာဒီလောက်နင့်ကြနေတဲ့ဘဝမျိုးမှာဘာပညာဘာစာမမတတ်ခဲ့လို့ဒီလိုဘဝမျိုးကိုယ့်အိမ်မှာလာပြီးလောက်ကင်နေရတဲ့ပုဂ္ဂိုလ်ကိုယ်တေချာတင်ပေးပေါ့နားမလဲရင်ကိုယ်တေချာရှင်းလင်းပေးပေါ့ အဲ့လိုမဟုတ်လို့နားမလဲရကောင်းလားပြောတာဆိုတာကိုမသိတတ်ကောင်းလားဆိုပြီးတော့မိမိကသူ့ပုံမှာတနာကျင်လာတဲ့စိတ်မျိုးမထားမိရင်ဘာဖြစ်တတ်တယ်အနိုင်ယူမိတတ်အဲ့ဒီအနိုင်ယူမိတာကလက်လွန်ချီလွန်ဖြစ်သွားရင်ကိုရောချမ်းသာမလားဆင်းရဲမလားဒီဒီခေတ်ကြီးထဲမှာဘယ်လိုမှမရတော့ဘူးဒုက္ခဒုက္ခရောက်တတ်တယ်ဒီနေ့ကစပြီးတော့မိမိတို့ဒီစိတ်ထားမျိုးတွေရှိခဲ့ရင်လေအလုံးပြင်ဖို့ အချိန်တန်ပြီဟုတ်တယ်မလားအလုံးပြင်လိုက်ပါနောက်တစ်ခါကိုယ့်တဲ့သာလျင်မုရိဒဝေမဝင်အိတ်သာရိုင်တတ်တယ်ရိုင်မြေအစမုရိဒပွားစိတ်ထားဒီလိုပြောင်းရမယ် ကိုတဲ့သာလျင်မုရိဒဝေမဝင်အိတ်သာရိုင်တတ်တယ်ရိုင်မီအစမုရိဒပွားစိတ်ထားဒီလိုပြောင်းရမယ် ကိုယ်တဲ့သာတဲ့ပုဂ္ဂိုလ်ကိုယ်တဲ့စင်တန်းမြင့်တဲ့ပုဂ္ဂိုလ်ကိုယ်တဲ့ချမ်းသာတဲ့ပုဂ္ဂိုလ်ကိုယ်တဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ကိုယ်တဲ့ယာရုကုန်သိမ်းကြီးမားတဲ့ပုဂ္ဂိုလ်နောက်ပြီးဗျာကိုယ်ရှိတယ်မဲ့ကိုယ်တဲ့သုံးနိုင်ဖြုံးနိုင်တဲ့ပုဂ္ဂိုလ်ကိုယ်တဲ့လှူနိုင်တန်းနိုင်တဲ့ပုဂ္ဂိုလ်ကိုယ်တဲ့ပေးနိုင်ကမ်းနိုင်စွန့်ကြဲနိုင်တဲ့ပုဂ္ဂိုလ်ဒီပုဂ္ဂိုလ်တွေတွေ့ရင်မုဒိတာပွားပါဝမ်းမြောက်ဝမ်းသာဖြစ်ပါဟုတ်တယ်မဟုတ်လား ဝမ်းမြောက်ဝမ်းသာဖြစ်ပါဘာပဲပြိပိဘာပဲလှူလှူဘာပဲတန်တန်မြင်လိုက်ရတွေ့လိုက်ရရင်သာရုခေါ်နိုင်ပါစေသာရုခေါ်တယ်ဆိုတာဝမ်းနေတာလားဝမ်းသာတာဝမ်းသာတာတချို့ကသာရုလေးတောင်မခေါ်နိုင်သူများလှူတာတန်တာကိုယ်နဲ့ဘာဆိုင်တာလိုက်လို့သူရှိလို့သူလှူတာဆိုတာမျိုးအဲ့လိုမဟုတ်ဘူးသာရုခေါ်ခြင်းအပြင်ကိုယ်မှကုသိုလ်စိတ်မဖြစ်ဘူးလားဖြစ်ပါရဲ့ဗျာကိုယ်ကဘေးကနေကုသိုလ်ရတာ ဘုန်းကြီးတို့တော့ဘုန်းကြီးရိပ်သာမှာဘုန်းကြီးကြောင်မှာသတင်းစာလေးပို့ပေးတယ်သတင်းစာလေးကြည့်တယ်အဲ့ဒီသတင်းစာလေးပြီးတွေ့တဲ့ဟာမှာတခါနဲ့အလူငွေပေးအပ်ပါလေလူတယ်ညာလေလူတယ်ဆိုဘုန်းကြီးသားတို့ခေါ်ပြီးပြီဘေးကပြောတယ်ဘယ်ပုဂ္ဂိုလ်ကဘယ်မှာပါလေလူခဲ့တယ်ဗျာတပည့်တော်ဘယ်မှာဦးဝမ်းတန်လို့သားတို့ခေါ်ပြီးပြီအဲ့ဒီအလေးချင်းလေးကိုဘုန်းကြီးအများအားလုပ်ထားတယ်သားတို့ခေါ်ပြီးပြီအများအားသားတို့ခေါ်တယ်ဝမ်းတန်အဲ့တော့ကိုယ့်ရဲ့တာလို့ကိုယ့်ရဲ့ပေးနိုင်ကမ်းနိုင်လူနိုင်တန်းနိုင်သုံးနိုင်ချုံနိုင်စွဲနိုင် အဲ့ဒီလိုဆိုရင်ဝမ်းမြောက်ဝမ်းသာဖြစ်ပါအဲ့လိုဝမ်းမတန်နိုင်လို့သူ့မှာအိတ်တာမနာလိုတဲ့စိတ်ဖြစ်နေပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ချမ်းသာမလားဆင်းရဲမလားဟိုတယောက်ကဘာမှမသိဘူးဟိုတယောက်ကဘာမှမသိဘူးကိုယ်စိတ်ထဲမှာမနာလိုစိတ်တွေဖြစ်နေတဲ့ပုဂ္ဂိုလ်မှာတော့ဖြင့်တော်တော်ကိုဆင်းရဲနေပြီတော်တော်ကိုဆင်းရဲနေပြီအဲ့ဒီပုဂ္ဂိုလ်ကိုသူမနာလိုတဲ့စိတ်ဖြစ်ပြီးအဲ့ဒီပုဂ္ဂိုလ်ကိုမပေါင်းသိဉ္ဇဉ်မှုအဲ့ဒီပုဂ္ဂိုလ်ကိုတခါလဲ အမျိုးစုံတခြားပုဂ္ဂိုလ်တွေကိုပေါင်းသင်းပြီးတော့အဲ့ဒီပုဂ္ဂိုလ်ရဲ့မကောင်းကြောင်းအဲ့ဒီပုဂ္ဂိုလ်ရဲ့ဘာဟာအဲ့ဒီမှာပြောရတာသူ့မှာတခါတဲ့အချိန်တွေကလည်းအများကြီးပေးရအမြဲတမ်းသူ့မှာစိတ်ဆင်းရဲကိုယ်ဆင်းရဲဖြစ်ရတယ်ဒါကြောင့်မို့ဘုန်းကြီးတို့ဒီဝမ်းမြောက်ဝမ်းသာမဖြစ်နိုင်လို့မုရိဒာမပွားနိုင်ရင်အိတ်တာရိုင်သွားတတ်တယ်အဲ့ဒီအိတ်တာရိုင်ပြီဆိုရင်ကတော့အဲ့ဒီပုဂ္ဂိုလ်ဆင်းရဲပြီဒါကြောင့်မို့အဲ့ဒီအိတ်တာမဝင်အောင်မုရိဒာပွားဖို့မလိုအပ်ဘူးလားဗျာကဲဆိုသဗ္ဗေတ္တာ တတဝါကန္တမူလပိုင်ညရေသဗ္ဗေတတ္တတတဝါကန္တမူလပိုင်ညရေဒါကဥပေက္ခပွားတာ။ဘာပွားတာလဲ။အာလောတ္တဝါတွေကချမ်းသာတာလဲကံပဲဆင်းရဲတာလဲပါအောင်။ ကံပဲသူကံနဲ့သူဖြစ်နေတာပဲလို့အဲ့ဒီလိုစိတ်ထဲမှာသဘောထားလိုက်ရင်ဒါဥပိ္ပခာပွားတာကဲအဲ့တော့ဒီကနေ့ကစပြီးကိုယ့်ရဲ့စိတ်တွေကိုယ့်ရဲ့ရုပ်တွေအနေထားအားလုံးပြင်ဆင်ဖို့မလိုဘူးလားဗျာဒီတန်းသူတွေ့လာပြီဆိုရင်မိမိမပြိုင်နဲ့မေတ္တာလေးပွားလိုက်မိမိရဲ့အောက်ကြတဲ့ပုဂ္ဂိုလ်နေကြတဲ့ပုဂ္ဂိုလ်တွေ့ရင်မုရိတာပွားလိုက်ကရုဏာပွားလိုက်မိမိရဲ့ထက်တန်းကြတဲ့ပုဂ္ဂိုလ်ချမ်းသာတဲ့ပုဂ္ဂိုလ်တွေ့လို့ရှိရင်မုရိတာပွားလိုက်အေး သူ့ရဲ့ကံအတိုင်းပဲချမ်းသာဆင်းရဲကိုကြည့်ပြီးတော့ဥပေက္ခပွားလိုက်အဲ့လိုပွားပြီးတော့ကိုယ့်ရဲ့စိတ်တွေကိုလည်းပဲဒီကနေ့ကစံပြီးတော့အလုံးသတ္တဝါတွေပေါ်မှာမေတ္တာပွားနိုင်အောင်အလုံးသတ္တဝါတွေရဲ့ပေါ်မှာကရုဏာပွားနိုင်အောင်အလုံးသောပုဂ္ဂိုလ်တွေပေါ်မှာမုဒိတာပွားနိုင်အောင်မိမိတို့စိတ်ရောကိုယ်ရောပြင်ဖို့မလိုဘူးလားဗျာဆိုလိုက်ရုပ်ကိုယ်လည်းပြင်စိတ်လည်းပြင်ပြင်စင်တိုင်းရာ ပြုတိုင်းလှဒုက္ခနိဗ္ဗာန်တိုင်လိမ့်မယ်ရုပ်ကိုယ်လည်းပြင်စိတ်လည်းပြင်ပြင်စင်တိုင်းရာပြုတိုင်းလှဒုက္ခနိဗ္ဗာန်တိုင်လိမ့်မယ် မိမိရဲ့စိတ်ရောရုပ်ရောကိုဒီနေ့ကစပြီးပြင်လိုက်ပြီဆိုရင်နောက်ဆုံးချမ်းသာဒုက္ခမရနိုင်ဘူးလားအေးနိဗ္ဗာန်ဖြစ်အောင်ရသွားနိုင်တယ်တဲ့ဒါကြောင့်မို့ဒီမေတ္တာကရုဏာမုဒိတာဥပေက္ခဆိုတဲ့ဓမ္မဝိဟာရတရားတွေဘယ်ချိန်တွေပွားရမှာလဲဘယ်နေရာတွေပွားရမှာလဲဆိုတော့ထိုင်ရင်လဲပွားရရင်လဲပွားသွားရင်လဲပွားလျှောင်းရင်လဲပွားဘယ်ဣရိယာပုနဲ့ပဲဖြစ်ဖြစ်ပွားလို့မရဘူးလား ကဲအဲ့ဒီဒီဗြဟ္မဝိဟာရတရား၄ပါးတပါးပါပွားနေပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာဘယ်လိုနေထိုင်တာလဲလဲဒါကြောင့်ဒိဋ္ဌံစရဏိသိဏောဝတယနောယဝတတဝိတမိန်တော်ဧတံတတေအဋိထေယဗျမအမေတံဝိဟာရမိဓမ္မာဟုဒိဋ္ဌံဝယက်လျက်တော်၎င်းစရဝသွားလျက်တော်၎င်းနိသိဏောဝထိုင်လျက်တော်၎င်းတယနောဝဣလျက်တော်၎င်း ယာဝတာချင်းမြလောဝိတမေတော်အိချင်းငိုင်မြေချင်းကင်သည်အတ္တဖြစ်ရ၏ဒါဝတာထိုမြလောက်သောကာလပါလုံးဣဒံတတေထိုတတိတရားကို အတိတ်တရားခိုင်မြဲစွာစောင့်တည်ထားရ၏ဤရာဤသာသနာတော်ကြီး၌ဟိတံမေတ္တာတတိကိုမှရှိ၍ဤသို့မှတ်သည့်နေထိုင်ခြင်းကို မေတ္တံမေတ္တတတိကိုမှရှိ၍ဤသို့ပွားသည့်နေထိုင်ခြင်းကိုဗျာမံမြတ်တော်ဝိဟာရနေခြင်းဟူ၍ဟာဟုဘုရားစာဘုရားရှင်တို့ကကောင်းစွာမသွေဟောကြားတော်မူခဲ့ပါ၏တည်းိမာယဆိုကြ